ကံကြီး26အငယ်1မှ9အာဗြဟံလက်ထက်ထိုပြည်၌ဖြစ်ပူးသော အစာခေါင်းပါခြင်းမှတပါ နောက်တဖန်အစာခေါင်းပါခြင်းရှိပြန်သည်ဖြစ်၍ဤဆက်သည်ဖိလိတိမင်းကြီးအဘိမလက်နေရာဂေယာမြို့သို့တွားလေ၏သာရဖျားသည်လည်းသူ့အားထင်ရှား၍တင်သည်အေဂရုပြည်သို့မတွားနှင့်ငါပြောလက်တန်သောပြည်၌နေလော့ ယခုဤပြည်၌တဲခို၍နေလော့။တင့်ဘက်မှငါနေ၍ကောင်းချီးပေးမည်။အကြောင်းမူကားတင်နှင့်တင်၏အမျိုးနွယ်အားဤပြည်ရှိသမျှတို့ကိုငါပေးမည်။တင်၏အဖအာဗြဟံအားငါချိန်ဆိုသော စကားရှိသည့်အတိုင်းငါပြုမည်။တင်၏အမျိုးအနွယ်ကို ကောင်းကင်ကျယ်ကဲ့သို့များပြားစေမည်။တင်၏အမျိုးအနွယ်အားလည်းဤပြည်ရှိသမျှတို့ကိုငါပေးမည် သင်၏အမျိုးအနွယ်အားဖြင့်လည်းလူမျိုးအပေါင်းတို့သည် ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်။အကြောင်းမူကား၊အာဗြဟံသည်ငါ့စကားကိုနားထောင်၍၊ငါစီရင်မှာထားသောပညတ်တရားအမျိုးမျိုးတို့ကိုစောင့်ရှောက်သတည်းဟုမိန့်တော်မူ၏။ဣဇာက်သည်ဂေရာမြို့၌နေစဉ်တွင်၊မြို့သားတို့သည် သူ၏မယားအကြောင်းကို မေးသောအခါ ရေဘက်ကာသည်လှသောအဆင်းအရောင်ရှိသောကြောင့်ဤပြည်သားယောက်ျားတို့သည် သူ့အကြောင်းကြောင့်ငါကိုတတ်မည်ဟုဆိုရင်၍သူသည်ငါမယားဖြစ်သည်ဟု မပြောမဆိုဝံ့ငါနှမဖြစ်သည်ဟုပြောဆို၏ထိုမြို့၌ကာလအင်တန်ကြာနေပြီးမှတနေ့တ၌ဤဆက်သည်မိမိမယားရေဘက်ကာနှင့်ကစားသည်ကိုဖိလိတိမင်းကြီးအပိမလက်သည် ပဒင်းဘဝကကြည်မြင်လင်ဤဆက်ကိုခေါ်၍ထိုမိမသည် အကယ်စင်စစ်တင်း၏မယားဖြစ်၏တို့ရတွင် သူသည်ငါနှမဖြစ်၏ဟုအဘဲကြောင့်တင်ပြောရသည်နည်းဟုမေတော်ဤဆက်ကသူ့အတွက်ကြောင့်ကျွန်ုပ်တင်မိကိုစိုးရိမ်ပါသည်ဟုလျှောက်ဆို၏အဘိမလက်မင်းကလည်းငါတို့၌တင်ပြုသောအမှုကားအဘယ်သို့နည်းတစုံတယောက်သောသူသည်တင်း၏မယားနှင့်အမတ်တမဲ့တင့်နေလျင် ငါတို့ခေါင်းပေါ်မှာတင်သည် အပြစ်ရောက်စေလိမ့်မည်တကားဟုဆိုပြီးမှဤသူလင်မယားကို ပြစ်မှားသောသူသည်ဆက်ဆက်အသေးခံရမည်ဟုမိမိလူအပေါင်းတို့ကိုမှားထားသည်အငယ်၁၂မှ22ထိုပြည်၌ဤဆက်တီမျိုးဆက်ကို ကျဲ၍တစ်နှစ်ချင်းတွင် အစတရားသောအတိအနှံကိုရလေ၏ ထာဝရဘုရားသည်လည်းကောင်းကြီးပေးတော်မူသဖြင့်၊သူသည်ကြီးပွား၍အလွန်စည်းစိမ်ကြီးသည်တိုင်အောင်တိုးတက်လျက်၊စီးပွားဥစ္စာများပြားစွာဖြစ်လေ၏။သိုးစု၊နွားစုများ၊ကျွန်များနှင့်ပြည့်စုံကြွယ်ဝ၏။ထိုကြောင့်၊ဖိလိတ္တိလူတို့သည်သူ့ကိုငြူစူကြ၏။အဘအာဗြဟံလက်ထက်၌အဘ၏ကျွန်တို့တူးသောရေတွင်းရှိသမျှတို့ကိုမြေနှင့်ဖို့ပိတ်ကြ၏ အဘိဗလက်မင်းကလည်းသင်သည်ငါတို့ထက်တကူကြည့်၏ငါတို့ထံမှ ထွက်သွားလော့ဟုဣဇက်ကိုအမိန့်ရှိသောကြောင့်ဣဇက်သည်ထိုမြို့မှထွက်သွားပြီးလျှင်ဂေယာကျိုင်း၌တဲကိုဆောက်၍နေလေ၏ထိုအခါဣဇက်သည်အဖအာဗျဟံကျွန်တို့တူး၍အဖတည်သောနောက်ဖိလိတိလူတို့ဖို့သောရေတွင်းတို့ကိုတူးဖော်ပြန်၍အထက်က အဖသမုတ်သောအမည်ဖြင့်သမုတ်လေ၏ ၏ဣဆက်ကျွန်တို့လည်းဂျိုင်တဲ၌တူး၍စမ်းရည်တွင်ကိုတွေ့ကြ၏ဂေယာအမျိုးသားနွားကြောင်းသားတို့ကလည်းဤရည်သည်ငါတို့ရည်ဖြစ်၏ဟုဣဆက်၏နွားကြောင်းတို့နှင့်လူရက်ပြောဆိုကြ၏ထိုတို့အချင်းချင်းလူရက်ကြသောကြောင့်ထိုရည်တွင်ကိုအေးသက်အမိဖြင့်မှဲ့လေ၏နောက်တဖန်အခြားသောရည်တွင်ကိုတူးပြန်ကြ၏ ထိုရေတွင်းကိုလည်းတဖန်လူသောကြောင့်တိတနအမိဖြင့်မှဲ့လေ၏ထိုအရက်မှ နေရာပြောင်း၍အခြားသောရေတွင်းကိုတူးကြ၏ထိုရေတွင်းကိုအဘယ်သူမျှမလူရက်သောကြောင့်ငါတို့နေစရာအခွင့်ကိုယခုသာဝရဖျား ပေးတော်မူပြီးဖြစ်၍ဤပြည်၌ငါတို့သည် စီးပွားများကြလိမ့်မည်ဟုဆိုလျက်ထိုရေတွင်းကိုယေဟောဘုအမည်ဖြင့်မှဲ့တည်း အငယ်23မှ35တဖန်ထိုအရမဘေရရှေဘအရတုပြောင်းလေ၏ထိုနေ့ညမှာသာရဖျားသည်ထင်ရှား၍ငါသည်တင်းအဖအာဗြဟံ၏ဖျားဖြစ်၏မစိုးရိမ်နှင့်ငါသည်တင့်ဘက်မှရှိ၏ငါသည်ကောင်းချီးပေးမည်ငါ၏ကျွန်အာဗြဟံအတွက်တင်းအမျိုးအနွယ်ကိုငါများပြားစေမည်ဟု မိန်တော်မူ၏ထိုအရ၌ရစ်ပလင်ကိုတည်၍ ထာဝရဘုရား၏နာမတော်ကိုပဌနာပြု၏တဲကိုလည်းတိဆောက်၍ကျွန်တို့သည်ရေတွင်းကိုတူးကြ၏ထိုအခါအဘိမလက်မင်းသည်အဆွေတော်အဟုဆက်နှင့်ဗိုလ်ချုပ်မင်းဖိကောလာတို့ကိုခေါ်၍ဂေယာမြို့မှဣဇက်ရှိရာသို့တွား၏ဣဇက်ကလည်းသင်တို့သည်ငါ့ကိုမြင်ပြင်း၍နှင်ထုတ်ပြီးမှအဘဲကြောင့်လာကြသည်ဟုမေးလျင်ထိုသူတို့က ထာဝရဘုရားသည်တင့်ဘက်မှရှိတော်မူကြောင်းကိုငါတို့အမှန်သိမြင်သည်ဖြစ်၍ငါတို့သည်တင့်ကိုမထိမခိုက်ကျေးဇူးကိုတာပြု၍ငြိမ်ဝတ်စွာလွတ်လိုက်သည်ဤတူတင်သည်ငါတို့ကိုအပြစ်မပြုရဟုငါတို့တစ်ဖက်တင့်တစ်ဖက်နှစ်ဖက်သားတို့သည်တစ္ဆာဂတိထား၍မိတ္တဟာယဖွဲ့ကြစို့တင်သည်ထာဝရဘုရားကောင်းကြီးပေးတော်မူသောသူ ဖြစ်ပါ၏ဟု ဆိုကြလေတော့ဤဆက်သည်သူတို့အဖို့စားတော့ပွဲကိုလှုပ်၍အတူစားတော့ကြ၏နန်းနှင့်စောစောထား၍အချင်းချင်းတူးနှင့်တူးတစ္ဆာပြုကြပြီးမှဤဆက်သည်သူတို့ကိုလွတ်လိုက်၍သူတို့သည်ငြိမ်ဝတ်စွာတွားရကြ၏ထိုနေ့၌ပင်ဤဆက်ကျွန်တို့သည်လာ၍မိမိတို့တူးသောတွင်၌ရေတွေ့ကြောင်းကို ပြောဆိုကြလျင်ထိုရေတွင်ကို ရှေဘအမည်ဖြင့်မှဲ့လေ၏ထိုကြောင့်ထိုအရ၌တည်သောမြို့ကိုဘေရရှေဘမြို့ဟုယနေ့တိုင်အောင် တွင်လေသည်ဧသောသည်အသက်40ရှိသောအခါဟိတိအမျိုးသားဘေရိဤသမီးယုဒိဟိတိအမျိုးသားအေလုံဤသမီးဘာရှမတ်တို့နှင့်အိမ်ထောင်လေ၏ထိုမိမတို့သည်ဣဇက်နှင့်ရေဘက်ကာ၌စိတ်နှလုံးပူပန်เสียအကြောင်းဖြစ်သည်